ကျေးဇူးတော်ရှင်အေကမဟာပန္တိတမိုးကုတ်ဆရာတော်ဘုရားကြီးအမရပူရမြို့မင်္ဂလာရိပ်သာဓမ္မယုံကြီးပေါ်တွင်15ရက်တလ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောသောတာပန်ပုဂ္ဂိုလ်၏မြင်ပုံတရားတော်ဝိပဿနာလုပ်တဲ့ပုဂ္ဂိုလ်များမဉ္ဇဉ်ဘုံညာမရအောင်တားမြစ်တာဘယ်လိုပါလဲကောင်းပြီဒါဖြင့်မဉ္ဇဉ်ဘုံညာနိဗ္ဗာန်ကိုတားမြစ်တာကတက္ကရာဒိဋ္ဌိလို့ဆိုဖြင့် သက္ကာရီမပြုတ်တဲ့ပုထုဇဉ်တွေလူကြတန်းကြပေးကြကမ်းကြပေးကြလာနေတာဘယ်လိုစဉ်းစားမလဲလို့ဆိုတဲ့အမေကိုမေးကြလို့ရှိရင်အဲမဉ္ဇဏ်ဘုံညာသာတားတာမဉ္ဇဏ်ဘုံညာနိဗ္ဗာန်ကိုသာတားတဲ့ဒကာဓမ္မတို့သက္ကာရိတိရှိရနေလူမှုတမ်းမှုပြုခဲ့တော့နိုင်ရသူတိတော့မတားဘူးနိုင်ရသူတိတော့နိုင်ရသူတိတော့သက္ကာရိတိကမတားဘူး မင်းညာဘုံညာနိဗ္ဗာန်ကိုတော့ဒါဖြင့်ဒကာဓမ္မတို့တက္ကရာဒိဋ္ဌိဟာဩဘုံဘောဟကိုဘွားရတဲ့တရားတွေတော့သူကမတတ်ဘူးဘုံဘောဟချုပ်ရငိမ့်ရသိမ့်ရဖြစ်တဲ့ဒီနေရာကိုတော့တားဒါဖြင့်ဒုက္ခဖြစ်မဲ့နေရာတော့မတားဘူးဒုက္ခချုပ်မဲ့နေရာတော့တား တဲ့ဆိုးပါသစ္စာညာနဲ့ကြည့်လိုက်တဲ့အခါကျတော့မှဒုက္ခချုပ်မဲ့နေရာကြတော့ဘယ်နဲ့ဆိုကြဒုက္ခဖြစ်မဲ့နေရာကြတော့ဟောဒါဖြင့်သူလဲဒုက္ခသစ္စာအာဘိတရားပါကလားဆိုတာသေသေးချာချာပေါ်လာတော့တယ်နာယတုတိတော့မတားဘူးပဲလူတဲ့တန်းနဲ့ပေးတဲ့ကန်းတဲ့စေနာတွေကလို့ဆိုလို့ရှိရင် နဲ့သုတိချူပေးအဲ့ဒီပေးမဲ့နေရာကြလာပြန်တော့တက္ကရာဒိဋ္ဌိကမတားပြန်ဘူးဘာကြောင့်မတားပါလိမ့်မလို့ဆိုတော့နဲ့သုတိဇာတိဇရာမရဏရှိတကူဇာတိဇရာမရဏရှိတဲ့နေရာကြတော့သူကမတားဘူးတဲ့ဇာတိဇရာမရဏတွေချုပ်ရငြိမ်းရသိမ်းရဖြစ်တယ်မညံဖုံညာနိဗ္ဗာန်ကြတော့ဟောဒါဖြင့်ဓမ္မရုပ်တက္ကရာဒိဋ္ဌိဆိုတာလဲ ဘာသစ္စာမှမဖွဲ့ကြပါနဲ့တော့သမုဒိယသစ္စာပဲလို့မှတ်လိုက်ဘာသစ္စာပါသမုဒိယသစ္စာမို့ဒုက္ခသစ္စာကျူးပေးရဒါကြောင့်တရားဓမ္မတော့ငါလူငါကြောင်းငါဖះအစရှိသည်နဲ့လူရတန်းကြငါကြောင်းငါပြုပြင်မှာပဲငါရင်နှံသုံးမှာပဲငါပဲသွားပြီးဖာမချေးမှာပဲ ဒါကုသိုလ်ရပါတယ်တဲ့ဒကာဓမ္မတို့ကုသိုလ်လည်းရပါတယ်သို့တော့နာယတုတိရောက်ကြတာပဲလို့ပဲမှတ်ရမယ်နာယတုတိပဲရောက်ကြတာပဲဒကာဓမ္မတို့တက္ကရာရိကဘာနေအင်းနိဗ္ဗာန်မဲ့ဖို့ကိုတော့ဖြင့်တက္ကရာရိရှိတဲ့ပုဂ္ဂိုလ်ကိုမြည်ရင်နည်းနဲ့မှမရဘူးဆိုတဲ့ဥစ္စာဒကာကျွယ်ဒကာသစ်တို့မှတ်ဖို့ပေါ့ နိဗ္ဗာန်မဲ့ဉာဏ်ဖူဉာဏ်ကြတော့မရပါဘူးတဲ့ဒါကြောင့်ဝိသုဒ္ဓိမထေရဆရာကြီးကဝါဒိဋ္ဌိရှိလို့ရှင်တဏှာကရှိတော့မှာတဏှာရှိလို့ရှင် သမှုရိယသစ္စာဖြစ်ရတော့မယ်သမှုရိယသစ္စာဖြစ်တဲ့ကဒုက္ခမှာတပါဘာမှအကျိုးပေးစရာမရှိဘူးဆိုတဲ့ဥစ္စာကိုလေဒိဋ္ဌိဗန္ဒနာဗန္ဒာတိတဏှာသောတေနဝုံရှရေ တဏှာသောတိနဝုံရှန္တန္တတိဒုက္ခပမုစရေလို့ဆိုပြီးသူတို့ဂါထာရှိကုန်းထားတယ်ဒိဋ္ဌိဗန္ဒဗန္ဒနာဒိဋ္ဌိဒီဥသောနောင်ဖွဲ့ဖြင့်ငါတန်ငါသမီးငါမင်းငါမင်းငါကြောင့်ငါကံလို့ဒိဋ္ဌိဒီဥသောဖွဲ့ဖြင့်ဖွဲ့နေကြကုန်သောဝါဆွဲနေကြကုန်သောပုဂ္ဂိုလ်တို့သည်တဏှာသောတေနတဏှာဒီဥသောရေရင်ကဘုံရှရေသုတိဒုတိတို့မျှောချလိုက်တယ် ဒိဋ္ဌိကဖွဲ့ထားဒိဋ္ဌိကခန္ဓာကိုယ်ကိုကျိုးနဲ့တုပ်ပြီးတဲ့ကာလခြိထားတဏှာရိပြီးတော့ရရင်ကကျိုးတုပ်ပြီးတဲ့ခန္ဓာကိုမျောလိုက်ဘယ်ဒီပုဂ္ဂိုလ်ဒီကန်းတွေ့နိုင်ပါမလားတောင်တွေ့နိုင်ပါမလားတွေ့ပြန်တော့လေကူးနိုင်ခတ်နိုင်တက်နိုင်ပါမလားလို့မေးတော့အမျောကတန်ဟုတ်လားခြေတဲ့အင်္ဂါတွေကတုတ်ထားဆိုတော့ဘယ်မှာသာလဲတောင်ကန်းတွေ့လဲသူနဲ့မဆိုင်ဘူး ဒိဋ္ဌိကခြိနှောင်သမားကိုဗျတဏှာကမျောသမားကိုဒါဖြင့်တရားဓမ္မတို့ဝဲတွေ့လဲသူခံဖို့ရသူမြုပ်ဖို့ရဝဲဒုံးလေးတိုင်နေနဲ့လမ်းမှာတိုက်ဖို့ရကျုံလာပြန်လဲသူတိုက်ဖို့ရပဲဒိဋ္ဌိဒီကိုကျုံနဲ့ခြိလာတဲ့ပုဂ္ဂိုလ်လူနာပြမတဏှာဒီဥသောရေကမျောချလိုက်ပြီးဆိုမှဖြင့်ဝဲသူဝဲခလုတ်သူခလုတ်မဆွနိုင်ဘူး ဒါကြောင့်ဒိဋ္ဌိဗန္နဗန္တာတေတနာသောတေနဝုံရှရေတနာသောတေနဝုံရှန္ဒနာတေဒုက္ခပမုစရေလို့ဘုဒ္ဓရူမတရားဆရာကြီးများရေးထားတာအမှန်မှန်ပါပဲတဲ့လို့တရားဓမ္မတွေမှတ်ရပါတရားဓမ္မတွေဟောတကစာပြောပြောနေတယ်မှတ်ပါနော်တရားဓမ္မတွေဖြစ်စဉ် gait ကိုပဲရှင်းပြပါဦးမယ်လို့မှတ်ကြစမ်းပါ ငါသားလေးရှိလို့သွားကြိုရအောင်မယ်ငါသားနဲ့သွားကြိုကျင်တာနဲ့ဘ누구ကရှိသွားဘ누구ကနောက်လဲလို့မေးလို့ရှိရင်ငါသားကရှိသွားကြိုကျင်တာကဩဒါဖြင့်ငါသားကငါသားလို့ထင်တဲ့ကဒိဋ္ဌိကြိုကျင်တာကခင်းလို့ဆိုတော့တဏှာအဲ့တော့ငါသားဆိုတဲ့ဒိဋ္ဌိကခြိလိုက်ပြီဆိုမှပြင်တဏှာကတခါတည်း ကိုသာသမသာမယာသာသမီများထားတဲ့ကြောင်းတဏှာကတွန်းပြီးဒီကလာမျောလိုက်တော့တာနေရင်ကားရင်လည်းဓမ္မတွေကိုသားကိုသမီးရှိရာသွားပြီးဒီကလာကျူနေကြတာဟာဘာဖြစ်လို့တုံးဆိုတော့အိုးကျုပ်သားလေးရှိလို့ကျုပ်သမီးလေးရှိလို့ဆိုတာကဒိဋ္ဌိဒိဋ္ဌိကျုပ်သားကျုပ်သမီးဆိုတာဒိဋ္ဌိကလည်းညွန့်ညွန့်ပြလိုက်တော့ငကားလည်းကားလေးပါလေးရှိတယ်လူကကားနာမောင်စပိန်ရှိတယ်ဘယ်စပိန်နဲ့သွားကြတာဒိဋ္ဌိတဏှာကမျောလိုက် သဘောကျအင်းဒိဋ္ဌိကလက်ညှိုးညွှန်သမားတဏှာကအသွားခိုင်းသမားဘယ်နည်းသွားကြလာကြမှာတုံးလို့မဲလို့ရှိရင်ဖြင့်သာဟုသောအထိမ့်မှမပြုတ်တွေ့ကာလပတ်လုံးသာရှိနေတွေ့ကာလပတ်လုံးသာပညာမဆုံးတွေ့ကာလပတ်လုံးတခါကြွယ်တာမျောနေရမှာမှန်ပါဗျာအဲ့တော့ဒိဋ္ဌိကလည်းညွှန်ညွှန်သမားဆိုတာကျင့်တတ်ပါကျင့်တတ်ပါဗျာ ဒိဋ္ဌိကလည်းတဏှာကသွားရဲသွားရဲဆိုပြီးဒီကလာတဏှာရေထဲမှာမျောသွားတယ်ဆိုရင်ကလွယ်ပါသဘောကျအင်းဒါမျိုးရဲရဲမှာသွားနေကြတယ်တကကျွဲသွားသွားတကတက်သွားသွားသွားကျင်တာသွားဒိဋ္ဌိကငါပစ္စည်းရရရှိတယ်လို့ဘုတိုင်မှာရှိလို့ရှိရင်ဒီတိုင်ကိုတဏှာကတခါတည်းဒီခန္ဓာကြီးမျောဆိုလိုက်မျောလိုက်တော့ခန္ဓာကြီးကအဲ့ဒီအိမ်ရောက်အောင်မမျောရဘူး ဩဒါဖြင့်ဒိဋ္ဌိလည်းညွန့်ညွန့်ရဘူးတဏှာကမျိုးရတယ်ဆိုတော့ဒကာဓမ္မတို့နေ့တိုင်းဟာဘာများလောက်ကင်နေကြပါလိမ့်မလို့ဆိုတော့အိုးဒိဋ္ဌိချင်အောင်ဖွဲ့ထားတယ်နဲ့တဏှာရင်မျောသလိုမျောနေရပါတယ်ဖရာလို့ဒီဖြေမှတပါတခြားဖြေဆွတ်เสียမရှိဘူးအဲ့တော့သွားတဲ့အခါစဉ်းစားဖို့ကောင်းဒကာဓမ္မတွေကနော်သွားတဲ့အခါစဉ်းစားဖို့ကောင်းတယ်အာဒါ ဘ누구ကလည်းညွှန်းကြံလို့ဘယ်နဲ့ကြောင့်ဒီကိုသွားဖြစ်ပါလိမ့်မလဲလို့ဆိုတာပေါ်လာပါလေဘ누구ကလည်းညွှန်းညွှန်းနော်တဏှာရေကမျောလိုက်အဲ့ဒီရှိတဲ့ရှိမျောလိုက်ဒိဋ္ဌိလည်းညွှန်းညွှန်းရဘူးမျောရရှာကြဒါကြောင့်တရားဓမ္မတွေကမအားဘူးဗျာမအားဘူးဗျာဘယ်အားတော့မလို့နဲ့ခြေတွေလက်တွေလည်းဒိဋ္ဌိကတုတ်ထားခြေတွေလက်တွေညံနေပါတခါလဲအကုန်တုတ်ဖွဲ့ထားတော့ ဖွဲရလန်းသွားမယ်ညာနေပါတွေပါအကုန်တုတ်ဖွဲ့ထားတယ်ဒိဋ္ဌိကတဏှာကနေပြီးတုတ်ရဲ့နဲ့တကားတဲ့တဏှာကအဲ့ဒီသာသွားဆိုပြီးတဏှာကမျောလိုက်ဒါကြောင့်တရားနာမှမမလားနိုင်တရားထုတ်မှုကိုမြဲမြဲဆွဆွမလုပ်နိုင်တာသူတို့နှစ်ခုတန်ကျက်ပြိနေတာကိုဆိုတဲ့ဥစ္စာသိထင်ရှားပါတယ်သဘောပါအင်းဒကာဓမ္မတွေဘယ်သွားသွားနော် အင်းသူတို့နှစ်ခုမပါပဲနဲ့ဖြင့်သွားလို့ကိုမဖြစ်အောင်ပဲခင်ရတို့ဖြစ်နေကြဒါပြစ္ဆုတ်ပန်နဲ့သွားနေတာသံ္ဍရာမာရတိတိုင်မဲ့ဒိဋ္ဌိညွန်ရာကိုငါသားလေးရှိတဲ့ခြေကိုငါသားလေးကနတ်ပြရောက်ရင်ငါသားနတ်ပြရောက်ရင်ငါနတ်ပြရောက်ရှင်တယ်ဆိုတဲ့ဒိဋ္ဌိကရှေ့သွားလို့ရှင်တဏှာကဆူတောင်းပြီးတကလားပို့လိုက်တာပဲဒါနလေးပြုသီလလေးဆောက်တည်ပြီးပို့လိုက်တဲ့အခါကျတော့ဒိဋ္ဌိလည်းညွန်ညွန်ရာ တဏှာကပို့ရပါတယ်ဆိုတာတကားကျွရှင်းသဘောကျဒါပြန်ဒကာဓမ္မတွေတောင်ကနေမြောက်ကားတွေမောင်းကြမြောက်ကနေတောင်ကားတွေမောင်းကြသူတော်ကောင်းလို့ဖုံမဟုတ်ဖဲနဲ့သွားလာနေကြတာတွေဟာဒိဋ္ဌိလက်ညှိုးညွှန်ရာတဏှာမျောနေလို့မအားကြတာပဲအဓိပ္ပာယ်ဒါပဲရှိပါတယ်သဘောပါကြအင်းဘ누구ကလည်းညှိုးညွှန်ပါလိမ့် ဒိဋ္ဌိရလည်းပြောကျင်တော့ဒိဋ္ဌိလည်းညွှန်ညွှန်ရာကိုတဏှာရိဟုသောတေရေကမျောလိုက်တော့ခန္ဓာကြီးပါမျောရဘယ်သူမျောရခန္ဓာကြီးဘယ်သူကမျောပါလဲအင်းဘယ်သူကလည်းညွှန်ညွှန်ပါလဲဩဒါကြောင့်ခင်ဗျားတို့နေဝင်ပြန်လို့ရှိရင်ဒိဋ္ဌိကအိမ်ငါ့အိမ်ရှိသေးတယ်ဆိုပြီးဒိဋ္ဌိကလည်းညွှန်ညွှန်လိုက်တဲ့ခါကျတော့တဏှာက အဲသွားမှတော်မယ်ဆိုပြီးကာလတဏှာကမျောလိုက်တဲ့အခါကိုယ့်ရင်ကိုယ့်ရာဆိုပြီးပြန်ရောက်လာကြအကောင်းရောက်လားဆိုးရောက်လားလို့တခါကျွဲစဉ်းစားတာတို့တော်တခါကျွဲတို့ကဘုန်းကြီးပြောတဲ့အဓိပ္ပာယ်မျိုးကို မရှင်းမလင်းညံထဲမှာဒါတော့ထိုးလို့ထွန်းနေမသိတော့ဩအန္တရာယ်ကင်းပေးကင်းနဲ့ရောက်လာတယ်လို့ပြောချင်ဘယ်အန္တရာယ်ကင်းရမလို့ဒိဋ္ဌိလည်းညွန့်ညွန့်လို့တဏှာပို့လို့ရောက်လာတော့ မြင်းနဲ့တဲ့တရားနှစ်ခုကနှိမ့်ဆက်လို့ရောက်လာတာဘယ်မှာအန္တရာယ်ကင်းနိုင်ပါမလဲသဘောကျမြင်းနဲ့တဲ့တရားနှစ်ခုကနှိမ့်ဆက်လိုက်လို့ဒီရောက်လာတော့ဘယ်နဲ့တော့ဒီနေ့ရောက်လာတာအဲကျမ်းကျမ်းမှာချမ်းချမ်းသာသာပဲလားလို့အိရှင်ကရှိမေမေဟုတ်လားရောက်နေတဲ့အဲ့ဒါကရှိမေမေအဲခင်ဗျားတို့မေတ္တာနဲ့ကျမ်းကျမ်းမှာချမ်းသာသာနဲ့ချုပ်ရောက်လာတယ်သူတို့ပြောရတာဒါပဲ တခါကျတော့လေဟောဘုန်းမသာသေးဗျာခင်ဗျားတို့ကလည်းဒီရောက်နေနေနာနဲ့ကျုပ်ကလည်းညနေဒီချိန်ကိုယ့်အိမ်ကိုယ်ရပြန်တဲ့ချိန်နဲ့အကြောင်းတိုက်ဆိုင်လို့ကျန်းကျန်းမာမာတွေ့ရတော့အန္တရာယ်ကင်းပေးခင်းနဲ့ဒကာဓမ္မတွေကပေါ့ဗျာလောကုတ်တွေကပေါ်လိုက်သေးသူလာတာကပြန်အန္တရာယ်နှစ်ခုနဲ့လာခဲ့တာဒိဋ္ဌိဒီဟူသောအန္တရာယ်တဏှာတွေဟူသောအဲ့တော့အတ္တရမတော်ပါမသူတော်တရားနဲ့လာခဲ့တာ မသူတော့ဘေးပင်ပေးလာခဲ့တာဘယ်မှာအန္တရာယ်ကင်းရသို့တော့ဒီလောက်ကြအောင်ကတော့ဖြင့်ယူတဲ့ပုဂ္ဂိုလ်ကလည်းရှားမရှားဘူးလားအင်းအန္တရာယ်ကင်းဘေးကင်းတဲ့တကကျွယ်တို့လိုနှုတ်ကောင်းပြေဆိုးဆိုတဲ့လူမျိုးကြတော့ခင်ဗျားတို့နဲ့တွေ့ရတော့ဝမ်းသာရတယ်ဗျာကျုပ်ကလည်းဒီချိန်ဒီပြန်တဲ့ချိန်ခင်ဗျားတို့ကလည်းရောက်နေတဲ့ချိန်အခုမတွေ့ရတာလည်းကြာပြီတွေ့ရတော့ကျုပ်ဖြင့်အန္တရာယ်ကင်းဘေးကင်းတဲ့ ခင်ဗျားတို့ကလည်းအန္တရာယ်ကင်းလို့ကျုပ်ကလည်းအန္တရာယ်ကင်းပေးခြင်းလို့တွေ့ကြရတာဝုံးမဲ့သာသေးတယ်ဆိုတာလူတိုင်းနှုတ်ဆက်ပါတယ်သူတို့ကအန္တရာယ်ကင်းပေးခြင်းကြီးပြောနေတယ်ဟုတ်ကြရဲ့လားဒိဋ္ဌိဒီမနအတ္တရမတော်ဟာမသူတော်တရားဆိုတဲ့ကဒိဋ္ဌိလည်းမသူတော်တရားတဏှာရောဟဘေးတင်ပြီးလာခဲ့တာကိုတခါကျေတို့ကတခါတစ်တို့ကအန္တရာယ်ကင်းပေးခြင်းနဲ့ဘေးတော့ကင်းလိုက်သေး ဖြစ်မှဖြစ်ရလေဗျာဘုန်းကြီးကြံဖန်ပြောတာလားခင်ဗျားတို့မသိလို့ဖော်ရတာလားကဲကျွဲသဘောပါပါပါဗျာဒိဋ္ဌိဒီကရိယာကငါဟိဆိုပြီးဒီကလာဒိဋ္ဌိကလည်းညံ့နိုင်တော့တဏှာကဒီချိန်ကျပြန်မတော်မယ်မျောလှရောက်မယ်အစရှိနေတယ်ဒိဋ္ဌိကလည်းညွန့်ညွန့်တဏှာကမျောလှရောက်မယ်ဆိုပြီးဒီကလာမြန်မြန်မျော ဒိဋ္ဌိနဲ့ဒိဋ္ဌိလည်းညွန့်ညွန့်ရတဏှာရေမျောတာနဲ့ခန္ဓာကြီးကအမျောကြီးမျောပြီးဒီကလာဒီအိယာဆက်ရောက်မလာလားဆက်ရောက်လာတဲ့ခါကျအင်္ဂသားကသမီးကမိကမိကနေကောင်းထိုင်သားနဲ့လာခဲ့သလားလို့မေးလိုက်တဲ့ခါနင်တို့မြစ်တာငါတို့မြစ်တာရှေးပုပ်ပေစတွေနဲ့အန္တရာယ်ကံပဲကံပဲရောက်လာတယ်လို့များတခါပြုံးမြွှင်ညာများရှိလိုက်သေးတယ် စင်စစ်တော့ဖြင့်သေချာစဉ်းစားတော့ပေါ်ပါလားပေါ်ပါဗျာဒိဋ္ဌိလည်းညွှန်းကြံရာကိုတဏှာမျိုးလို့ရောက်ခဲ့ရပါတယ်ဆိုတာပေါ်သေးဘူးလားပေါ်ပါဗျာဒါဖြင့်အတ္တရမတော်ဝါနဲ့ကြိုက်ပါရဲ့လားကြိုက်ပါဗျာဒါကကျိုးတို့ကတစ်တို့ကတော်တော်သေးတွေ့ရတာဝန်တာရတဲ့အန္တရာယ်ကင်းပေးခြင်းနဲ့ကိုလာခဲ့တာအန္တရာယ်တွေဖေးတယ်ဟမ်အတ္တရမတော်ဟာမသူတော်ဖေးသင့်လို့ရောက်လာတာဘယ်လိုဆိုကြ ဒါတကကြတော့တကသစ်တော့ဘယ်နဲ့များထင်လိုက်သေးအန္တရာယ်ကင်းပေကင်းအံပါလေဆူးဆူးနေတာတောင်သူ့မှမသိဘူးအန္တရာယ်ကင်းလို့ရှိသေးငွေကြိုက်နေတာတောင်မှအန္တရာယ်ကင်းလို့ရှိသေးတယ်ဖြစ်ရုံလေးဖြစ်သွားတယ်ထင်မှန်းဒိဋ္ဌိဆိုတော့ဖြစ်ရုံလေးဖြစ်တာမဟုတ်ဘူးဝန်းနဲ့ကိုတခါတည်းဟာရိယဝတ္ထုနှလုံးသွေးထဲမှာစိုက်နေတာသဘောကျဒါဖြင့်တကယ်ကျွေးတို့မသိမှုတဲဆိုးပါ ဒါအခုဖော်ပြောလို့သိတာနော်ဒကာဓမ္မတို့ခေါ်တာမပြောတော့ပါဘူးလို့ဆိုလို့ရှိရင်ဖြင့်အလုံးဆရာသမားမေတ္တာနဲ့ဆရာသမားတော်ပြောထောက်မှာမထည့်ပဲဘူးလားအဲမိကြီးဘိုးကြီးဘွားကြီးတွေမေတ္တာဂုံကိုခိုလုံရသဖြင့်အမှန်လေးချီးလိုက်တဲ့ဖြစ်ချင်းမပြောပါနဲ့တော့အမှန်လေးအန္တရာယ်ကင်းမြန်လို့ချီးလိုက်တဲ့ဖြစ်ချင်းရွှေစုံမျိုးစုံကိုကုန်မာရောပြီးတော့ဒုလာဘုံကြည့်ရတာကတော့ဖြင့်ဒိဋ္ဌိလည်းညွှန်းညွှန်း တဏှာကပို့လိုက်လို့ရောက်လာတာဆိုတော့အတ္တရမတောဝပို့လိုက်တာနဲ့ရောက်လာဘယ်မှန်အတ္တရမတောဝဆိုတာမသူတော်တရားဖေးဆိုပါလားမှန်ပါဗျာသဘောကျပါဖေးသင်ပေးရောက်လာတာဒါရာတကကျွဲတကတိတော်ဝိုးမြသာလိုက်သူပြုံးမြပြုံးလိုက်တယ်ဘေးသင်တယ်လို့ပဲပြုံးဘယ်နဲ့ဖြစ်နေကြတာတော့မသိတော့ဖြေုံရှိတော့တာပဲဒီကရှိခင်ဗျားတို့ သိကြပါလားအိမ်ရောက်လာလို့သားကမေမေသမီးကမေမေကမမတွေကမေမေကမွန်တွေကမေမေအရအရဝေးသွားလို့ပြန်လာတဲ့ခါယန္တိသွားလို့ပြန်လာတဲ့ခါမှာအေးဒီကလည်းစိတ်ကောင်းဆန္ဒကောင်းရှိဟိုသွားတဲ့ခါမှာလည်းဘယ်တည်းသံဃာမမေ့ပါဘူးဒါနဲ့ပဲကူကောင်းမှုမပြန်ပြီးမြန်ချင်းစုပ်ပြီးပြုံးရရတယ်ဆိုတော့ ဒိဋ္ဌိလည်းဉာဏ်ညွန်တာဘာကုန်ပါတော့တဏှာမျောတာရောမျောတယ်မမျောတယ်ဘုန်းကြီးကရှင်းပြအိမ်မားမြဝင်သေးသလားလို့မေးရှင်မဝင်ဘူးဗျဒိဋ္ဌိလည်းဉာဏ်ညွန်ရမှတန်းနေတာပဲဒိဋ္ဌိလည်းဉာဏ်ညွန်ရတကယ်ဆိုအိမ်များမှားဘူးသေးလားသမန်ကုန်းဓမ္မကုန်းသွားတဲ့ကအိမ်များမှားဝင်မိသေးသလားနောက်မှပြန်ထွက်ရတယ်ကိုယ့်အိမ်မဟုတ်လို့လို့ဒီလိုများရှိသေးလားဘုရားဘုသူလည်းညွန်ညွန်ထားတာလဲ ဘယ်သူကပို့လိုက်ပါလဲအင်းဒါအန္တရာယ်ကင်းပိတ်ကင်းနဲ့ရောက်လာတယ်လို့ဟိုကြကြွားလုံးထုတ်မထုတ်ဘူးလားသဘောပါကြဒါဒီလိုဆရာကောင်းသမားကောင်းကမှတရားဓမ္မတွေဖော်မပေးတော့ဘူးဆိုလို့ရှိရင်ဖြင့်ဩအလားကောင်းမထင်နဲ့သွားပြန်လဲအသွားကောင်းမထင်ပါဘူးသဘောကြအလားကောင်းသွားကောင်းဆိုလို့ရှိရင်လမ်းမှာတဏှာလည်းမပါရဘူး ဒိဋ္ဌိကောမှန်ပါဗျာသို့တော့အလားကောင်းဟုတ်ပါရဲ့လားမှန်ပါဗျာအသွားကောင်းဟုတ်ပါဗျာအဲဒါဖြင့်ဒီလိုလောက်ကြပဲလမ်းသွားရင်ဥပဒနာမလွတ်နဲ့လွတ်လိုက်လို့ရှိရင်အလားကောင်းသွားကောင်းကိုမဖြစ်တော့ပါဘူးလွတ်လိုက်ရင်လို့ရှိရင်အလားကောင်းသွားကောင်းဖြစ်ပါအောင်မလားအဲ့ဒါကိုအပြစ်သင့်တာလဲသိပါစေတော့ဆရာသမားကပြောလိုက်ပါတယ်မသွားတော့မလာပါဓာတ်နေမှာကို သွားတော့သွားပါရဲ့မိစ္ဆာဒိဋ္ဌိဆိုတဲ့သမတိအကရမဒေါဝဆိုတဲ့ဒိဋ္ဌိမိစ္ဆာဒိဋ္ဌိကအကန်းသွားသွားပြီးတကလားအကန်းရောက်ရောက်သွားမှစိုးရင်လို့ဒီအိဗယ်ရှင်းပြပါတယ်သဘောကျဘာသွားသွားလို့ဘာရောက်ရောက်မှစိုးရင်မလဲမှန်ကောမှန်ဘူးလားအဲ့ဒါကြောင့်လမ်းမှာကလေးကအင်းသွားတဲ့ယုံနာယုတ်ဖြစ်စေနာမ်ဖြစ်စေ အဖြစ်ပြက်ကလေးတွေတတိထားသွားလို့ရှင်းဖြင့်ဒိဋ္ဌိလည်းမပါပါဘူးသဏ္ဍာလည်းမပါပါဘူးရောက်တော့ရောက်သွားမှာပဲအဲ့တော့ဒါကတော့ဖြင့်အန္တရာယ်ကင်းပေးခင်းနဲ့ရောက်တာသဘောကျဒီတိုင်းဒုံစံတိုင်းပြပြသလဲသွားလို့ပြပြသလဲရောက်တာတွေကဘေးပင်ပြီးရောက်တာဘာဘေးတုံးဆိုတော့ရာဇတောဝါသောရတောဝါတဲ့ပါတယ်အတ္တရမတောဝါဆိုတဲ့မသူတော်တရားတွေပို့လိုက်လို့ရောက် ဘောကြဘယ်တရားတွေပို့လိုက်ပါတကယ်ကြွယ်တာကတော်တော်လူမသိဘူးနော်တော်တော်လူသိဖို့တကယ်သိလွယ်ပါမလားသို့တော်လဲမှန်တော့သေးသေးချာချာမှန်ပါတယ်ဒိဋ္ဌိကနင့်သားလေးတွေနင့်သမီးလေးတွေပျော်လှရအောင်မယ်နင့်သားနင့်သမီးဆိုပြီးဒိဋ္ဌိကတွန်းလိုက်တော့ငါသားငါသမီးဆိုတာလေးဟာတခါတည်း ငိုက်ငိုက်ရဆိုတဲ့ဥစ္စာဒိဋ္ဌိကမညွှန်လိုက်ဘူးလားမှန်ပါဗျာအဲ့ဒီချင်းဖြင့်ပြန်မတော်မယ်သွားမတော်မယ်ဆိုတော့ဒါတဏှာလောဘကခင်းလို့သွားဖြစ်တာဟုတ်ဗျာမှန်ပါဗျာသဘောကျဒါဖြင့်ဒိဋ္ဌိဒီကောငောင်ဖွဲ့ဖွဲ့ထားလို့တဏှာဒီဥသောရေကမျောလိုက်လို့ပြန်လိုက်သွားလိုက်ဖြစ်နေရတယ်ဆိုတာသဘောကျမှန်ပါဗျာဘာပေးသင့်ပြီးရောက်ပါလိမ့်ဗျာအတ္တရမတော်ဝါမသူတော်ဘေး မှဒီကောင်းဆိုခမည်းတော်ကညကြတယ်ရွတ်လိုက်တာကို့အသိနေတာမသိဘူးခက်လိုက်တယ်ညကြတယ်ရှင်ဟဲ့ရသတော်ကမြရွတ်အိတ်ဟာဘာလို့လဲသူရသတော်ကရွတ်တာအိတ်ရမဟုတ်ကို့အသိနေတာတော့မသိဘူးသဘောကျလားရွတ်တော့မရွတ်ကြဘူးအဲရွတ်ပေတကားတော့သူများအသိနေတာလားကို့အသိနေဟောခက်ပါသေးရဲ့တဲ့ကြသဘောပါလားအမလေးတရားဓမ္မတွေဒီဆရာနဲ့သာမတွေ့ဘူးဆိုလို့ရှိရင်ဖြင့် ဘေးသက်နေတာတောင်မှအန္တရာယ်ကင်းဘေးကင်းနဲ့ပြုံးပြီးတကလားအဲအရောက်ကောင်းအတွေ့ကောင်းလို့ပဲအောက်မေ့ပါတော့များတယောက်တယောက်များသေဖို့ပြီးပြောနေလိုက်သေးမပြောဘူးလားအတော်ဆိုးနေပါလားကဲဒါဖြင့်ယခုတော့ဖြင့်ကိုယ့်ရင်ကိုယ့်ရပြန်တဲ့အချိန်မှာဘယ်ဟာနဲ့ပြန်ရမယ်ဆိုတဲ့ဥစ္စာ ဖြစ်ပြနဲ့ပဲပြန်ရမှရမယ်ဖြစ်ပြနဲ့လာကြမှရမယ်နတ်မလို့ရှင်လမ်းဖေးတင်တာပဲသဘောကျလမ်းဖေးတင်တယ်ဆိုတော့ကိုတဲ့ဒကာဓမ္မတို့အမနုဿတော်ဟာဆိုတော့ဩအာလူမဟုတ်တဲ့ပုဂ္ဂိုလ်ကညှင်းဆက်လိုက်တယ်မွေးကပဲကြိုက်လိုက်တယ်တစ်သေးကပဲခြောက်လိုက်တယ်သေးဘက်ကပဲဖမ်းစားလိုက်တယ်ဆိုတာဟာဒါကြောက်စရာမရှိပါဘူးတခါသေးကိုဗျတခါသေးကြောက်စရာရှိရဒီဒိဋ္ဌိပဲ ဒိဋ္ဌိဘေးသင့်တာကတော့တခါသေးလို့ပြီးပါရဲ့မပြီးပါဘူးဒါဖြင့်ဒကာရမတို့ဟိုဘေးမကြောက်နဲ့ဒီဘေးကြောက်ပါလို့သတိပေးလိုက်တယ်ရှင်းမလားခင်ဗျားတို့ကတော့ဖြင့်ဒီလောက်ထိအောင်ကြံလုံးတွေးလုံးကလည်းမသိကိုယ်တဏ္ဍာဖြစ်တဲ့ပရမတ်တွေကလည်းမပေါ်လာတော့အဲအမေမိဘဂုံကျေးဇူးဆရာသမားကြီးဂုံကျေးဇူးနဲ့ဖြင့်ယနေ့ဖြင့်အန္တရာယ်ကင်းပေးကင်းနဲ့ရောက်ခဲ့ပြန်ပြီ။နဲ့ဖြင့်တော့မပြောတတ်ဘူး ဒါတော့ကလေးတော့လာပါတယ်ဒါတော့ကလေးတော့လာပါတယ်ဒိဋ္ဌိကပို့လိုက်ဒိဋ္ဌိကခြေလို့တဏှာကပို့လိုက်တယ်ဆိုတော့ညာကတော့တကယ်ကြမရောက်ပါဘူးမရောက်တော့ဘယ်နဲ့ဖြစ်နေကြတော့ဆိုတော့ခြေတလန်းတလန်းမှာအမှန်တန်ကြောက်စရာကောင်းသွားခြေတလန်းတလန်းမှာအမှန်တန်ကြောက်စရာကောင်းသွားတဲ့ဒိဋ္ဌိနဲ့နင်းတာကိုဗျသဘောကျငါသားရှိရောက်လူပြီငါသမီးရှိရောက်လူပြီငါအိမ်ရှိရောက်လူပြီ ဘာနဲ့နင်းလဲဒိဋ္ဌိနဲ့ခြေသလံကလမဒိဋ္ဌိနဲ့နင်းတဏှာနဲ့အဲအမောပန်းခံသွားပေါ့ဗျာတဏှာကတွန်းသမားကိုဗျာအဲငါ့ရင်နဲ့နှီးလာပြီငါ့ရင်နဲ့နှီးလာပြီနဲ့ဒိဋ္ဌိကမပြောဘူးလားပြောပါဗျာသဘောပါဗလားအမလေးတရားဓမ္မတွေဒီတဲကဝိပဿနာဉာဏ်များกินစိတ်ပြီးနေဦးမယ်ဆိုရင်ဖြင့်တရားကျွမျောပေါ့မြုပ်ပေါ့မဆုံးနိုင်ဘူးလားဆုံးပါဗျာ အဲကျွဲဒီဥစ္စာတကသစ်တို့ထိုးထိုးထွန်းထွန်းပြောတယ်လို့မယူနဲ့ခမည်းတော်ကထိုးထိုးထွန်းထွန်းဖြစ်နေလို့ခေါ်တယ်လို့အောင်းမေးပါမှန်ပါဗျာအာဘုန်းကြီးကထိုးထိုးထွန်းထွန်းပြောတာလို့တကယ်ကြွယ်ဒီလိုယူမလားကိုကမသိလို့ထိုးထိုးထွန်းထွန်းဖြစ်နေတာဖော်ပြောနေတာလားအကဲခါသဘောကျပြီနော်ကိုင်းတာဖြင့်ဒိဋ္ဌိရေးကြည့်ကြောင်းတဏှာရေးကြည့်ကြောင်းဖြင့်သိဖို့ဗျာဒါကြောင့်တရားဓမ္မတွေ မနေ့ကတရားစပြီးရှေ့ဆက်ကြရအောင်နော်မဲ့တာတာဘယ်လိုလုပ်မဲ့တာသူဒီတော့တားပါရဲ့မဲ့တာသူဒီတော့မတားဘူးတဲ့ငါလူငါနာရသူဒီရောက်မှာအမသွေးဖြာရောက်တဲ့ဒကာရမတို့နာရသူဒီကြတဲ့ဒိဋ္ဌိကတားကမတားဘူးကောင်းပြီဒါလည်းခေါင်းကပြောခဲ့လို့သိတဲ့အတွက်ဒါဖြင့်ဒကာရမတို့မက်ဖို့အလုပ်ကို တကယ်တမ်းအရယူပါတော့မယ်လို့စိတ်ထားပြင်းပြကြလို့ရှင်းမက်ဖို့နောက်ထားမှန်ပါဗျာဒိဋ္ဌိရှေ့ထားမှန်ပါဗျာဒိဋ္ဌိဖြုံးမှုကိုရှေ့ထားရမယ်ဆိုတာကောင်းကောင်းသဘောကျပါဩော်ဒါဖြင့်တို့ဒီတင့်နေနဲ့မလွဲဖို့ရေးရတို့ရေးပါလားဆိုတာတကယ်ကျော်မှတ်ပြီတင့်နေနဲ့မလွဲဖို့ရေးဟာဒိဋ္ဌိဖြုံးမှုတင့်နာပါဝိပဿနာရှုမှုတင့်နာပါ အဲဒိဋ္ဌိပြုတ်ပြီးမှရှုစမ်းပါအခုရှင်ရမကဘာဖြစ်သလဲလို့အမေထုတ်ဖို့လိုလားရှင်ရမကဒိဋ္ဌိမဖြုတ်ဖဲနဲ့ဝိပဿနာအလုပ်တွေလုပ်နေတာနဲ့တကယ်ကျေသတ္တရဥစ္စေတဒိဋ္ဌိပဲပြေးသွားဒိဋ္ဌိမပြုတ်ဖဲသူအိစ္ဆဒုက္ခအနတ္တတွေလုပ်နေလုပ်နေတဲ့တဲ့သူဒီဥစ္စေတဒိဋ္ဌိပဲပြေးရှာအင်းဥပဒနာမလုပ်လို့လားဒိဋ္ဌိမဖြုတ်လို့လား ဒါဖြင့်ဒိဋ္ဌိမပြုတ်ဘဲနဲ့ဝိပဿနာလုပ်ခဲ့သောဒကာဓမ္မတွေရှင်းတော့လွယ်လို့မှတ်ပြီတော့ရှင်းမလားရှင်းပါဘူးရှင်းဘယ်သူထားကြမလဲဒိဋ္ဌိပြုတ်ရှင်းထားပါအဲဝိပဿနာလုပ်နောက်ထားပါကိုင်းဒါဘယ်ကလာပါလိမ့်မလဲလို့မေးတဲ့အခါကျတော့မှအင်္ဂုတ္တပါဠိတော်မှာသွားကြည့်တော့ညာတပရိညာတိရဏပရိညာဘာဟာနာပရိညာလို့ပရိညာ၃ပါးမရှိဘူး ရာတပရိညာဆိုတဲ့ဥစ္စာဒိဋ္ဌိရှိတာကိုဒိဋ္ဌိဖြုတ်ဒိဋ္ဌိမကအောင်မကအောင် လုံနည်းကိုသိမှုကတက်နံပါဒါသိရသိပြီးပြုတ်ရပြီးတော့မှပွားပြီးပြုတ်ရပြီးတော့မှ အစပြောက်ပယ်ပယ်နိုင်အောင်ဖြုတ်ရဒါဖြင့်ဒကာဓမ္မတို့သိလဲသိအောင် လုပ်ပြီးမှသာလင်ပွားလို့ကောင်းပါဘုရားအဲ အနိစ္စဒုက္ခအရင်ပွားလို့တော်ပါမလားတော်ပါဗျာဘာအရင်လောက်ရမလဲဒိဋ္ဌိဖြုံမှုကိုသိဖို့အလောက်ကရှေ့ထားပါဆိုတာကိုပရိညာသုံးပါးအင်္ဂုတ္တပါဠိတော်ဟောသဖြင့်လဲဒကာကျွဲတို့ဒကာသစ်တို့သိကြပါလားသိပါပါဗျာဩတော်တော်ရေးကြည့်ပါလားဆိုတာဒါဖြင့်သမင်းညာနဲ့ဥပုသ္ဆောင်ပြီးပရိစိတ်ပြီးပြီးအိဋ္ဌာအိဋ္ဌာဘယ်နှပတ်ရဒုက္ခဒုက္ခဘယ်နှပတ်ရလဲဘာမှမဟုတ်ဘူးလို့သာဆုံးဖြတ်ရချပြီလား ဘာမှမဟုတ်ဘူးဘာမှမဟုတ်ဘူးဆိုတော့အာသူများတဲ့တော့တော်ပါသေးတယ်ဆိုတော့ဆိုရမှာပေါ့အဲဒီဥစ္စာဒီကားလို့ဆိုရင်သူများတဲ့တော်ပင်တော်ညတော့လေလူရင်တော့မဆိုင်သေးဘူးလို့တော့ပြောရမှာခိုင်းတာဖြင့်ပြောကြပါစို့တရားဓမ္မတွေနော်ဒိဋ္ဌိဖြုတ်တာလေတရားဓမ္မတို့တမင်ကြဖြုတ်ဆိုတော့ယုတ်နဲ့နံကွဲရင်ဖြုတ်တယ်လို့ဆိုကြတယ် အင်းယုံနဲ့နံကွဲယုံနဲ့ဒိဋ္ဌိဝိသုဒ္ဓိကအစစ်မဖြစ်နိုင်သေးဘူးပဋိစ္စသမုပ္ပါကိုဖြစ်စဉ်ကိုသိမှဒကာကျော်တို့ဒကာသစ်တို့နေရာပြမယ်ဒါကြောင့်မနေ့ကလည်းနေကုန်းချုပ်ကြအောင်ဆိုဒကာဓမ္မတို့အဲ့ဒါကမှရှစ်တဲ့အောင်နော်ဘုန်းကြီးပြောတဲ့အတန်ကြားကြရလားနားထဲမှာကြားတဲ့နာမခန္ဓာ၄ပါးမပေါ်ဘူးလေအင်းကြားတဲ့နာမခန္ဓာ၄ပါးဘယ်ပေါ်ပါလိမ့် အဲဒါဖြင့်ဒီအတန်ကြောင့်ကြားတဲ့နာမခန္ဓာ၄ပါးပေါ်ပြီအဲငါကြားသူကြားလားနန္တရားပေါ်လာလားဟောကြားရတဲ့စိတ်တို့ကြားရတဲ့ဝေဒနာကြားတာခံစားတဲ့ဝေဒနာကြားတာမှတ်တဲ့သင်ညာကြားတာစိတ်ဆိုတဲ့စေဒနာဆိုတဲ့နာမခန္ဓာ၄ပါးပေါ်တာဩဒကာဓမ္မတို့အတန်လေးကနာရီဟူသောကြားရုပ်ထိခိုက်လိုက်တာအတန်ရုပ်ကနေပြီး ရုပ်နှစ်ခုထိခိုက်လိုက်တာနံလေးခုပေါ်လာတယ်ဆိုတာသဘောကျရုပ်နှစ်ခုထိခိုက်တာနဲ့နံလေးခုပေါ်လာရုပ်နှစ်ခုထိခိုက်တာနဲ့နံလေးခုဆိုတာနာမခန္ဓာ၄ပါးရှင်းပြီနော်အော်အတန်ရုပ်ပဲနားထဲမှာရှိတဲ့ကျွတ်ယူဘခန္ဓာဆိုတဲ့အဲကြားရုပ်ပဲပေါ့ဗျာကြားရတဲ့သောတတတကကလာဆိုတဲ့ရှိတယ်ကလတ်တွေပြောနေရှုပ်နေမှာဆိုလို့ကြားရုပ်ပဲပတ်လိုက်ပါတော့အဲ့တော့ ထိကြိုက်တဲ့ယုံနဲ့အထိကံယုံနဲ့ရိုက်တဲ့ယုံနဲ့အခံယုံနဲ့နှစ်ခုထိကြိုက်တဲ့အခါနာမခန္ဓာ၄ပါးပေါ့ရိုက်တဲ့ယုတ်ကအတန်ပေါ့ဗျာအခမ်းယုတ်ကနားထဲမှာရှိတဲ့ကြားယုတ်ပေါ့ဗျာဒီနှစ်ခုထိခဲ့လိုက်တဲ့အခါဘာပေါ်သလဲအင်းဒါကြားတာပဲကြားပြီဒကာရမတို့ဒါကြားတာပဲရှိတယ်ကောင်းဆိုမရွေးနိုင်ပါ ဘုရားတရားသံဃာလို့ဘုရားသံတရားသံသံဃာသံလို့လည်းမရွေးနိုင်ပါဘူး။ဩကြားတတ်တာလေငါလားသူလားယောက်ျားလားမိန်းမလားလို့မေးကြဘယ်နဲ့ဖြေကြပါဘ누구ပါလဲနမကန္တာလေးပါပေါ့ဗျာနန္တရားလေးပေါ့ဗျာဒီလိုဆိုတော့အဲငါကြားသူကြားပြုတ်သွားအဲအတ္တရတိပြုတ်ပြီသက္ကာရတိပြုတ်သွားသဘောကျ အဲ့တော့ဘုန်းကြီးရတရားတရားဓမ္မတွေကိုအော်ဒါအတ္တဒိဋ္ဌိသာပြုတ်တယ်သတ္တရာဥစေတာကကြံနေသေးတယ်လို့ခါပြောပြန်သတ္တရာဥစေတာကကြံနေပြီပြန်တော့ဒီကြားရတဲ့တရားလေးကိုတရားဓမ္မတို့သောတဝိညာဏအိဋ္ဌံဆိုတဲ့နောက်ကနေမဂ္ဂင်၅ပါးနဲ့ခင်ဗျားတို့ကဟောဒီနောက်ပြတာမဂ္ဂင်၅ပါးနဲ့ဟောဒီကြားတဲ့နာမခန္ဓာ၄ပါးတစ်ပါးပါးကိုဝိညာဉ်ကျက်ဝိညာဉ်ရှုစိတ်ကျက်စိတ်ရှုပေါ့ဗျာရှုလိုက်သမ်းပါဆိုတော့အင်းကြားရတဲ့ဓမ္မလေးဟာ အင်းပေါ်လာတာလည်းမသိလိုက်ဘူးသိလိုက်နော်ပြက်သွားတာရောသိလိုက်တဲ့အခါကျတော့ပေါ်လာလည်းသိတာကလည်းမနေ့ကပြောတဲ့အတိုင်းတဲ့ဒကာရမတို့အတ္တဒိဋ္ဌိနဲ့ဥစ္စေတဒိဋ္ဌိလွတ်တယ်သဘောကျအင်းပြက်တာသိလိုက်ပြန်တော့လေငါမဟုတ်လို့ပြက်တယ်ဆိုတော့အတ္တဒိဋ္ဌိလည်းမပြုတ်လားပြုတ်ပါဘူးအင်းခိုင်နေမြဲတဲ့ယူတဲ့သတ္တရဒိဋ္ဌိကိုပြုတ်ပါဘူးဒါဖြင့်ဒါမနေ့ကအချက်ပါပဲတခါကြီး ဟောအတိုင်းဖြစ်ပြမြင်ဒိဋ္ဌိ၃ပါးပြုဖြစ်ပြမြင်ဒိဋ္ဌိက60နဲ့နှစ်ရှိဒီ၃ပါးပြုတ်သွားလို့ရှင်ကြံတဲ့60နဲ့ဒကာဓမ္မ59ဟာကအလိုလိုပြုတ်သူပြုတ်ဖို့ပဲရေးကြည့်ရှင်းမလားဒါကြောင့်ဒွါသတိဒိဋ္ဌိရောဥပ္ပစ္စမာနသက္ကာဒိဋ္ဌိပမုခေနဝဥပ္ပစ္စံတိလို့ဒေဂရဆရာများကရေ62ပါးกว่าတဲ့ဒီကလာတာပါกว่า အခုပြောတဲ့ဒိဋ္ဌိကလာတာပါကွာတက္ကရာဒိဋ္ဌိကလာတာပါကွာဆိုတော့ဘုန်းကြီးကဒါရင်ဖြုတ်ပေးလိုက်တဲ့ခါကျတော့ဒကာဓမ္မတွေတဲ့။အော်ကြားတတ်တဲ့နံလေးပဲ။နံလေးလည်းဖြစ်ပြီးပြက်တာပဲလို့နောက်ကမက်ကင်နဲ့ရှုပေး။ရှုပေးတော့ဒကာဓမ္မတွေရှုလိုက်တဲ့ခါကျတော့အင်းကြားတတ်တဲ့နံလေးလည်းကိုလည်းသိလိုက်။မသိလိုက်ဘူး။ဘုရုပြက်တာတော့ဆိုကြားနံလေးပြက်တယ် မဆိုနိုင်ဘူးလားကြားတာဘလို့ကြားတာကြားနာလေးဖြစ်ပြီးကြားတာပဲဒါဖြင့်အဖြစ်လဲသိလိုက်အပြည့်လဲသိလိုက်ဖြင့်သက်ကာယရောသတ္တရာရောဥစ္စေရရောဖြစ်ဖြစ်ရှုနိုင်တဲ့ပုဂ္ဂိုလ်မှာတဲ့ဒကာဓမ္မတို့အသိနဲ့သေးတာမဟုတ်ဘူးအခုပြောတာက အပွားနဲ့သေးတာမှန်ပါဗျာဘယ်နဲ့ကြားကြားချင်းကြားနာလေးပေါ်တယ်ဆိုတာကတော့ဖြင့်တဲ့အသိနဲ့ဖြုတ်တာအခုကတော့ဖြစ်ဖြစ်ရှုလိုက်တဲ့အတွက်အပွားနဲ့ဖြုတ်လိုက်တာ ဘောကျ။ဂိုင်းဒါဖြင့်တရားကြပါပြီဒကာရမတို့တက္ကရာတိဖြုတ်ပြီးတရားနာတဲ့ကြားစိတ်ကလေးပေါ်ပြီးတရားဟာတဲသဘောကျတယ်ကိုနောက်ကလာပြန်လားလားမလာဘူးလားအင်းတရားနာဒီသဘောကျတယ်ဆိုတဲ့သဘောလေးဟာလေဒကာရမတို့ညာနဲ့ပဲသောဟောဒီကုသိုလ်သောမနတနဲ့ပဲသဘောကျကြကုသိုလ်စိတ်နဲ့ပဲသဘောကျကြ ကြာကျင်နာနဲ့ကြပါတဲ့ဒကာဓမ္မတို့ကြားရတဲ့တရားမချုပ်ဖဲနဲ့ဖြင့်သဘောကျရတဲ့ဝန်းထဲမှာဟာရရောက်ထုပေါ်ပေါ်ရမယ်ကုသိုလ်ဇော ကုသိုလ်သောမနတာတော့မဖြစ်နိုင်ဖြစ်နိုင်မလားဒုက္ခတော့မဖြစ်နိုင်တာကြိတ်တဲ့ခါကျတော့ဩကြားရတဲ့စိတ်ဒီအင်းကုသိုလ်ဖြစ်အောင်မဲ့သူကျေးဇူးပြုအင်းရှိတော့ကျေးဇူးပြုတာလားမရှိမှကျေးဇူးပြုတာလားစဉ်းစားတာ မရှိမှကျေးဇူးပြုတဲ့ခါကျတော့ဩဒီဥစ္စာဒီကားလဲဆိုရင်ဖြင့်မရှိမှကျေးဇူးပြုတယ်ဆိုတာကိုသိလိုက်တဲ့ဖြင့်မရှိမှဒီကကုသိုလ်စိတ်ပေါ်တာကိုမရှိမှကုသိုလ်စိတ်ပေါ်တယ်ဆိုဖြင့်သူဤမရှိမှုကိုလည်းကျွတ်တော့ကသိရှိမှုကိုအဲရှိမှုရှိတုံးကဒါမပေါ်ဘူးကုသိုလ်စိတ်မပေါ်ဘူးကြာစိတ်ကလေးရှိနေတော့ကုသိုလ်စိတ်မပေါ်ဘူးကြာစိတ်ကလေးလည်းမရှိဘူး တဲ့ကုသိုလ်ဖြစ်ခြင်းတဲ့ပုဂ္ဂိုလ်ကြတော့ကုသိုလ်ပေါ်လာအော်မရှိဘဲနဲ့ပေါ်လာတာဆိုတာသဘောကျဒါဖြင့်မရှိတာကနေစာပေါ်လာတာကသင်္ခါရရှင်းမလားဒါဒီနေ့တိုးပေးတာမရှိတာကအဲမရှိလို့နောက်ထပ်အစားထိုးပြီးပေါ်လာတာကဟောအိဋ္ဌဝရသင်္ခါရပေါ်ပါဘူးသဘောကျဘာပေါ်လာပါလဲ အနိစ္စဝတ္တသင်္ခါရဝတ္တဧကံဒိနရှင်ရာဖြင့်အနိစ္စအမြဲမရှိသင်္ခါရသင်္ခါရတရားတို့ဖြင့်အနိစ္စအမြဲမရှိလို့ဟောမထားဘူးလားဟောအနိစ္စနောက်ကဘာလိုက်တာသင်္ခါရလိုက်တာလေဆိုတာသဘောကျဒါဖြင့်မရှိဘဲနဲ့ပေါ်တာပေါ့မရှိမှပေါ်တယ်အဲမရှိမှဒီအဲကုသိုလ်စိတ်ကလေးပေါ်လာတယ်ဆိုတော့ဆိုတာသဘောကျအဲမရှိမှပေါ်လာတော့ အဲဒီတရားလေးတွေကလည်းဆိုလို့ရှိရင်ဖြင့်အရင်စိတ်ချုပ်တယ်နောက်စိတ်ဖြစ်တယ်လို့မသိဘူးလားအဲအရင်စိတ်ချုပ်တာသိလိုက်ကြတဲ့ကိုကဒကာဓမ္မတို့သတ္တရာဒိဋ္ဌိကပြုတ်ပြီနောက်စိတ်ပေါ်တာဒီအရင်စိတ်ကချုပ်ပြီးနောက်စိတ်ပေါ်တာသိလိုက်သဖြင့်အင်းပြတ်သွားတယ်ဆိုတော့ယူယူသေးနောက်စိတ်ပေါ်တာထင်ရှားမထင်ရှားဘူးလားသို့ကဲ့သို့ထင်ရှားတာထောက်လိုက်ပြန်တော့လေဒကာဓမ္မတို့ အကြောင်းကျုပ်ဆက်နေတာမြင်းပြန်တော့လေအဲတရားဓမ္မတို့ဥစ္စေတတိတိရှင်းမြန်သဘောကျကောင်းပြီဒါဖြင့်သတ္တရာဥစ္စေတရှင်းပြီးသွားတယ်ဆိုတာကဒီတစ်ခုချုပ်၍တစ်ခုဖြစ်တာကိုမြင်ရမယ်အဲ့ဒါနောက်ကနေညာလေးနဲ့ကြည့်တော့ဟောယင်တရားကချုပ်သွားပြီနောက်တရားကပေါ်လာပြန်ပြီယင်တရားကနောက်တရားကအဲဒါဖြင့်သဗ္ဗေသင်္ခါရအနိစ္စ တူတူပဲဒီတရားသဗ္ဗေသင်္ခါရဒီတရားကအနိစ္စဒီတရားကသင်္ခါရသဘောကျချုပ်သွားတာကဟင်းပေါ်လာတာကငါခမရတ္တနာအနိစ္စသင်္ခါရလဲနေမှာအနိစ္စသင်္ခါရလဲနေတာဟုတ်စိတ်တည်တမ်းပြီးပေါ်တော့အနိစ္စသင်္ခါရအနိစ္စသင်္ခါရဒီတိုင်းလဲမလို့ နှစ်နေ့လုံးဒီတိုင်းမှမနေဘူးလားဩဒါဖြင့်ဒကာရမတို့30ပုံထဲမှာဗာရီများလဲနေကြပါလိမ့်မလို့မေးတဲ့ခါကျတော့မှအိဋ္ဌာနဲ့သင်္ခါရလဲနေ30ပုံဗာရီလဲနေပါဒကာကျညံဖြန့်လိုက်ပြီနော်30ပုံမှာတပည့်တွေတို့ဘယ်လိုများသိခဲ့ရပါလိမ့်မလို့မမေးပါနဲ့တော့အနိစ္စနဲ့သင်္ခါရလှည့်နေခဲ့တာ30ပုံဘယ်လိုနေခဲ့ရ နိစ္စနဲ့သင်္ခါရလက်ပြီးဒီကလာနေတာပဲဆိုတော့ဒါဖြင့်ဒီနေ့တော့လဲရှမိုင်းနေပြီးတော့တော့ဒီတောင်းသားမှာနောက်တစ်နေ့ဘာစားမှာတော့မေးပြန်တော့လဲအဲရှမိုင်းနေပြီးတော့ပဲဆိုတော့အဲဒီတော့ဒီတောင်းသားလောက်ပါအင်းပြမနာကလည်းလွန်လို့ဟင်းကလည်းပြောင်းလို့မရကိုအကျိုးပဲကဒါပဲဆိုတော့ ဒီလောက်ပြန်လောက်ပဲမလောက်ချင်ပါဘူးဒီစားပြန်စားပဲမစားချင်ပါဘူးဆိုတာခင်ဗျားတို့လာဖို့သိတဲ့မသိဘူးလားအခုအိဋ္ဌာနဲ့သင်္ခါရကိုတသံနေရာလုံးဟာဖြင့်အိဋ္ဌာရောက်လိုက်သင်္ခါရပေါ်လိုက်၎င်းသင်္ခါရကအိဋ္ဌာဖြစ်သွားပြန်တော့နောက်သင်္ခါရကပေါ်လာဘူးဒါဖြင့်အိဋ္ဌာပြီးတော့ပါလာတယ်အဲသင်္ခါရကအိဋ္ဌာဖြစ်သွားပြန်တော့နောက်တကယ်လားသင်္ခါရတစ်ခုဆက်မလာဘူး ဒါဖြင့်ဒကာရမတို့အိဋ္ဌဝတ္တသင်္ခါရဤဖြင့်သဘောကျအိဋ္ဌကရအိဋ္ဌပဲသင်္ခါရကလည်းနောက်တိုးပဲအိဋ္ဌကပြတ်တာသင်္ခါရကအစထူတာအိဋ္ဌကသင်္ခါရကဒါဖြင့်ဒကာရမတို့တဏ္ဍမပြဲလိုက်အစထူလိုက်အဲဒီအစထူတာလေးပြက်ပြန်တော့နောက်ထပ်အစထူတာဒါဖြင့်ကျွတ်တို့မှာ ခမရတို့ပြောနေတဲ့ပုံတိုင်းမှာသမင်မွေးပြာစာရင်ပဲဆိုတော့ဒီသမင်မွေးခြင်းလို့တော်ပါဘာဖြစ်လို့တော့သမင်မွေးပြာစာရင်ဖြစ်နေလို့လို့ဘယ်ကျွဲဆိုလိုက်ပလားဒီမှာလည်းကရမတော့ဒီခန္ဓာပေါ်ရင်အနိစ္စရောက်ရင်ဒီခန္ဓာသင်္ခါရပေါ်ရင်သင်္ခါရပေါ်ရင်အဲ့ဒါကြောင့်ဩမင်းတို့ပြန်ကြပါတော့မုန်းကြပါတော့ညှင်းဝဲကြပါတော့ကွာဆိုတော့ဆရာဘုရားဒါကြည့်ဟော သဘောကျပြင်းစရာမုန်းစရာမင်းတို့ခန္ဓာကိုယ်ကဖြင့်သင်္ခါရနဲ့အိဋ္ဌာလှဲ့ပြီးဒီကလာနေတော့ဘယ်မှာသာလဲသင်္ခါရကလည်းပေါ်လာလိုက်တောရကြသူအနိစ္စပဲခူးလိုက်ပေါ်လာတာသင်္ခါရပြက်သွားတာအဲနောက်တစ်ခါသာထုပေါ်လာပြန်အဲသင်္ခါရပေါ်လာပြန်ပြီအဲပြက်သွားပြန်ပြီအဲပြက်သွားလို့သာထုပြန်ပြီအဲပြက်သွားပြန်ပြီ ကကြွေယောက်ျားတွေမိန်းမတွေပုဂ္ဂိုလ်တွေတ attva တွေမြတ်ပါသည်တပည့်ကြအင်းဒါဖြင့်ဒီလိုဆိုတော့သက္ကာရိတိကလည်းပြုတ်သွားပြုတ်သေးဘူးလားအင်းသတ္တရာကလည်းပြုတ်အင်းအိဋ္ဌရောက်သွားတာမြင်လိုက်တော့သတ္တရာကပြုတ်ပြီအစထုရမြင်လိုက်တဲ့အခါကျလို့ရှိရင်ပြန်ဥစ္စေရကအဲဒီလိုသင်္ခါရနဲ့အိဋ္ဌသင်္ခါရနဲ့အိဋ္ဌတွေကိုခန္ဓာကိုယ်ထဲမှာ ဉာဏ်ထဲမှာကြည့်ကြည့်ကြည့်ကြည့်ပြီးရှုနေပြီဆိုမှပါဩဒီခန္ဓာအလုပ်ပါဒီအလုပ်ပါလားသင်္ခါရနဲ့အိဋ္ဌာလဲနေတာပါလားဘာတွေလဲနေပါလဲအဲ့ဒီလိုလဲနေတာတွေကျွတ်တို့ဥပဒနာယောဂီပုဂ္ဂိုလ်မှာမြင်နေရမြင်လိုက်တဲ့အခါကျတော့ဩသင်္ခါရနဲ့အိဋ္ဌာသာရှိတယ်ဆိုတော့ငါလည်းပြုတ်ခိုင်းတာလည်းပြုတ်ပြတ်တာလည်းပြုတ်အကုန်ဒိဋ္ဌိပြုတ်ပြီးရှုတယ်ရှုပါပဲ သဘောကျဒါရင်ဖြစ်ပြပဲလို့ပြန်ပြီးဒီကလာမရလားအင်းရှင်းသွားပြီရှင်းသွားပြီဒကာရမတို့အလွန်ဖို့တန်သွားပြီဆိုတာဖြင့်ညာနဲ့မှသိရောက်ကြလားကောင်းပြီဒါနဲ့ခொနဲ့ကမနေ့ကပြောတဲ့ယမကကဝေဖောက်လာဒိဋ္ဌိမပြုတ်ဘဲနဲ့ခொနဲ့ကပြောခဲ့တဲ့သက္ကာဒိဋ္ဌိသတ္တရဒိဋ္ဌိဥစ္စေရဒိဋ္ဌိတွေ तू ကနားမလဲပဲနဲ့ဖြစ်ပြတဲ့ issue သာဝတိပြီပါသာဝတိပြီ ဖြစ်ပြတယ်ဒီရှင်းပိုင်းကရင်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်သူကနောက်ကနေညာနဲ့ရှုရှုတော့အဲဒီတိုင်းမှရှုပြီးဒီကရဏနေတော့တနေ့တနေ့ဘုရားခင်ကိုရမကြီးရှိသွားပြီးတရားနာလိုက်တဲ့ခါကျတော့အဲသူစိတ်ထဲမွေဖောက်ပြီးဒီကရလာခဲ့ဘယ်လိုမွေဖောက်ပြီးဒီကရလာခဲ့တုံးဆိုတော့ဩနိဗ္ဗာန်ရဟန္တာများသိတဲ့ခါကျလို့ရှင်ဘာမှမဖြစ်တာနိဗ္ဗာန်ပဲ သဘောကျနိဗ္ဗာန်ဆိုတာဘာမှမရှိတာနိဗ္ဗာန်ပဲလို့ယူပလိုက်ပါပြီဘတ်တော်သေးလို့ရှိရင်ဖြင့်ယန္တာသေးလို့ရှိရင်ဖြင့်ဘာမှမဖြစ်တော့ဘူးဆိုတော့ဗာဒိဋ္ဌိယူသွားလိုက်ဥစ္စေရာဒိဋ္ဌိမယူလားအဲဒီဥစ္စေရာဒိဋ္ဌိယူကြီးကသူကသူ့ယူကိုသူကတရားဓမ္မတို့မြုံထားတာမဟုတ်ဘူးလူပုံလည်းထုတ်ထုတ်ပြောတယ် တပည့်တော်ဘုရားဟောတော်မူတာသိပါတယ်တဲ့နိဗ္ဗာန်ဆိုတာနိဗ္ဗာန်ဆိုတာသိပါတယ်တဲ့ယန္တာများသိတော့နိဗ္ဗာန်ရောက်တာပဲဘာမှမဖြစ်တာဆိုတာတပည့်ကြဘာမှမဖြစ်တာနိဗ္ဗာန်ဆိုတာပါပဲဒါကြောင့်ယန္တာသိလို့ရှိရင်တတ္တဘဂဝတာဓမ္မသနာပိယတ္တခိဏတော်ဘိက္ခုကာယတဗေဒဥစ္စေတိဝိနတတိနာဟောတိပရမရဏဒါသူပါဠိတော် ယန္တာသိရင်ပြတ်တာပဲဘာမှမဖြစ်တော့ဘူးတရားနေပဲသူကဝါရဖြန့်ဝါရဖြန့်လာယန္တာတွေလည်းဘေးကရှိပြီးဒီခါကနဲ့ဟေးယမကမင်းဖရာတဲ့ဒီလိုမဟောပါဘူးကွာမင်းဒီယူကြီးကိုပြမယူပါနဲ့ဖရာလည်းမစွတ်စွဲပါနဲ့မင်းဖရာဒီလိုဟောတယ်ဆိုတော့ဖရာကဒိဋ္ဌိဖြစ်နေတယ်ကွာဥစ္စေတာဒိဋ္ဌိဖြစ်နေတယ်မင်းဒီလိုယူတဲ့အကျင့်အမှုရာမင်းဆွဲဟာ ဖြုတ်ပါကွာဆိုတော့ဟောမောင်ဖြုတ်နိုင်ဘူးရဟနာသိရင်ပြတ်သွားတယ်ဘာမှမဖြစ်တော့ဘူးဆိုတော့သူနိဗ္ဗာန်ကိုသဘောကျတယ်နိဗ္ဗာန်ကြရောက်သေးရဲ့မရောက်တော့မရောက်တဲ့ပြန်သူဘယ်လေးဒီပဲသက်ဝင်ဥစ္စေရာလေးဒီပဲသက်ဝင်သွားတော့ဘုရားလည်းဘုရားဟောတာလည်းသူသိပါတယ်ဆိုတော့ဘုရားကဥစ္စေရာလေးဒီဟောလိုက်တဲ့အိမ်မရောက်မရောက်ဘူးလားအဲ့ဒီကလေးရောက်ပြီးဒီကလာသွားတဲ့အတွက်ဒကာဓမ္မတို့ ဒီယံကိုဘေးကယံတွေကပြောကြပြောကြတဲ့အခါကျလို့ရှိရင်ပြင်ယမကယံကနားကိုမထောင်သူ့ယူသူမစွန့်တော့ဘူးဘာယူပါလဲဥစေရဒိဋ္ဌိယူမစွန့်တော့ဘူးတရားဓမ္မတွေမစွန့်တာနဲ့အလုံးရန်တွေကကွာတဲ့တို့ပြောလို့တော့မရဘူးရှင်သာရိပုတ္တရာရှိသွားအကြောင်းကြားမှတော်တော့မယ်ရှင်သာရိပုတ္တရာလက်ရရငုပြန်တရားစစ်သူကြီးကိုတရားမှန်းနေဒီစစ်သူကြီးနဲ့တက်ရမှာ အဲ့ဒီရင်ရှင်သာရိပုတ္တရာရှိသွားပြီးခေါင်းကပြောမရတဲ့ယဟန်တွေကသူ့အသာချိတ်ထားပြီးကာလသွားပြီးပြောကြရှင်သာရိပုတ္တရာယမကဆိုတဲ့ယဟန်အပြင်ဥစေရာတိတိယူယူနေပြီသူယူတဲ့ယူဟာသူတင်ယူရင်ကိစ္စမရှိဘုရားကြီးကဟောတယ်ဆိုတော့ဘုရားလည်းဥစေရာဖြစ်နေပြန်တယ်အဲ့ဒါကြောင့်အရှင်ဘုရားဒီလိုကြည့်နေလို့ဖြစ်ဘူးကဲပါအောင်ယူပါအောင်ဆိုတော့အေးဒါပြန်ကွာငါကဲပါယူမယ်ဆိုတော့ချက်ချင်းတောင်းအောင် ကိုင်းဒကာရမဒိဋ္ဌိယူဒိဋ္ဌိကိုပယ်ဖို့ရချက်ချင်းတောင်းခံတယ်ဘယ်နဲ့ကြောင့်ရှင်သာရိပုတ္တရာဒိဋ္ဌိယူကိုချက်ချင်းတောင်းခံပါလိမ့်မလဲလို့မေးဖို့မလိုဘူးလားမှန်ပါဗျာအဲဒကာရမတို့အမိဖာများဒီကားလို့ဆိုလို့ရှိရင်သားတို့ဤဝေဒနာကရောက်ပြီးဒီကာလနေတာသာသမီးများဤရှင်းနေတာမြင်လို့ရှိရင်ဖြင့်ဘယ်နည်းနဲ့မဆိုမကယ်ခြင်းမယူခြင်းတဲ့စိတ်တော့မိဘထုံးစံပေါ်မယ်မဟုတ်ပါဘူးမှန်ပါဗျာပေါ်ရမှာမဟုတ်လားမှန်ပါ ဒီမှာလည်းခင်ဗျားတို့ဒိဋ္ဌိယူယူနေတဲ့ပုဂ္ဂိုလ်တွေကိုတဲ့အကုန်ကဲတင်မှရမှန်ပါဗျာသွားတော့မယ်နဲ့မို့လို့ရှင်မှန်ပါဗျာသူဘာပဲလူလူဘာပဲတန်းနေနေဒိဋ္ဌိကရှိနေတဲ့အတွက်သူဟာနိဗ္ဗာန်တော့မရောက်နိုင်တော့ရောက်ပါအဲ့ဒါလေးတော့ရှိတယ်ကသစ်တိဒိဋ္ဌိဟာအရင်ထားပြီးတစ်ဖြစ်သွားမယ်ဆိုတာပေါ်သေးပါဘူးဒါကကျွန်တော်ကြကောင်းပြီဒါနဲ့ရှင်သာရိပုတ္တရာထပြီးဒီကလာလိုက်လာ လိုက်လာညချမ်းနောက်ချိန်ကြတော့ဟေးရမကမင်းယူတယ်ယူလေပြောစမ်းမအောင်ကွာတပည့်တော်ယူကတော့ရှားမဟုတ်ပါဘူးဗျာယန္တာများသိလို့ရှိရင်ဘာမှမဖြစ်ဘူးနောက်ဘာမှမဖြစ်တော့ယန္တာသိရင်ပြတ်ထွက်သွားတာပဲအဲ့ဒါနိဗ္ဗာန်ပဲဆိုတော့ဥစေရာတိသူပြောတာလေအေးမင်းဒီဥစ္စာကွာဘယ်ရလဲမဟုတ်ပါဘူးမင်းကသာယူထားတာဖြစ်ပါတယ်ဘယ်ရလဲမစွတ်စောပါနဲ့မင်းယူမင်းယူလို့ထားကြမှာသို့တော့ မဲ့อยู่ကိုပဲငါဒီကားလို့ဆိုလို့ရှိရင်ဖြင့်အသာထားပြီးကာလာငါမေးတာဖြေစမ်းပါငါမေးတာဖြေစမ်းပါဆိုတော့ဒကာဓမ္မတို့ခန္ဓာ၅ပါးကိုမူတည်ကြပြီတော့နော်ဘာမူတည်ရမလဲအဲခန္ဓာ၅ပါးမူတည်ရခန္ဓာ၅ပါးမှတပါလားဟောเสียပြောเสียကမရှိပဲဘူးနော်ယုံကဟေမဲယူတာသာထားပါကောငါမေးတာဖြေစမ်းပါအောင်ဆိုတာတကားကျွဲကဲတင်မလို့လို့မှား ကဲတင်မလို့ကဲတင်ဉဏ်လို့ဆိုတာသဘောကျဓမ္မကရေဒါဖြင့်ခန္ဓာ၅ပါးရှိဘူးလားကွာလို့မယ်ရှိပါတယ်ဗျာအဲ့ဒါဖြင့်ကွာမင်းရုပ်တရားကိုပဲရဟန္တာဆိုမှာဆိုတော့သူယုံနာတဲ့ဥပဒနာရှုထားတဲ့ပုဂ္ဂိုလ်မျိုးယုံနာကတော့အသိသားတယ်မသိဘူးလားဟာယုတ်တရားတော့ရဟန္တာမဟုတ်ပါဘူးဗျာအေးထားထားထားဆိုတော့သူ့ဘက်တစ်ပိုင်းပါလားမပါဘူးလားဒါဖြင့်ကွာဝေဒနာခန္ဓာကိုရဟန္တာဆိုမလား မဆိုပါဘူးဗျာသင်ညာဆိုမလားသင်္ကာရဆိုမလားဝိညာဉ်ဆိုမလားလို့ငါးခုမေးလိုက်တယ်မဆိုပါဘူးဗျာကြီးဖြေလိုက်အရှင်ရှင်သာရိပုတ္တရာသဘောကျပြီအဲဒါသူဟာတဲ့ဒီပုဂ္ဂိုလ်ဒီကားလို့ရှင်ခန္ဓာ၅ပါးသူဥပဒနာရှုထားတာသိကြတာပဲသဲသက်ဒိဋ္ဌိမကွာဘဲနဲ့ရှုနေလို့လားသူကဒိဋ္ဌိဝင်လာတာကြည်စားခုခန္ဓာ၅ပါးရှိတယ်လေသူသိသား မသိဘူးလားဒိဋ္ဌိကကွာရလားခန္ဓာ၅ပါးခန္ဓာ၅ပါးလို့ပဲမှတ်တယ်ငါကုငါမဟုတ်ဘူးဆိုတဲ့အဖြုတ်ကမပါဘူးပါသေးရအဲ့ဒီကဲဆိုမပါတဲ့အတွက်ဒါကြဲဒိဋ္ဌိမပြုတ်ဘဲနဲ့ဖြစ်ဖြစ်ရှုနေတာတော့သဘောပါဒါနဲ့ပဲဒကာဓမ္မတို့ကဲကွာတဲ့ဒါဒီခန္ဓာ၅ပါးပဲရှိတယ်ဆိုတာမင်းပြောလို့ရှင်းတော့ပါပြီတဲ့ဒါမင်းမြင်းမြင်းမှတ်တာဒကာဓမ္မတွေကဘာရှိတယ် အဲ့ဒီခန္ဓာ၅ပါးတွေကကတဘာဘယုတ်တရားကိုဒကာရမတို့အဲ့ဒီယုတ်တရားကိုပဲယောက်ျားလို့ဆိုမလားမိန်းမလို့ဆိုကြမလားခင်ဗျားတို့မဆိုနိုင်ဒိဋ္ဌိပြုယုတ်တရားယုတ်တရားဘောဗျာဝေဒနာကိုယောက်ျားမိန်းမဆိုကြမလားဆိုရင်ပါဆိုကြမလားဝေဒနာဝေဒနာဆိုရုံပဲသဘောကျဒါဖြင့်ဒီတိုင်းသင်ညာသင်ညာဆိုသင်္ခါရသင်္ခါရဆိုစိတ်ကို စိတ်စိတ်လိုပဲဆိုရုံပဲတဲ့ပုဂ္ဂိုလ်တ attva လို့ဆိုလို့ရတယ်ဒီတန်ရဟနာပါရလားယမကလို့မေးပြန်တော့တယ်မပါပါဘူးအေးဒါမင်းမြဲမြဲမှတ်တာယုတ်တရားတွေနဲ့ယန္တာမပါဘူးဝေဒနာသင်ညာသင်္ခါရဝိညာဉ်သိသိတဲ့မာရယန္တာမပါဘူးအေးဒါမင်းမြဲမြဲမှတ်တာရှင်သာရိပုတ္တရာခြီထားအဲခင်ဗျားတို့ကလည်းကိုယ့်ကိုယ်ကိုခြီထားကြအင်းယုတ်တရားကလည်း ငါဘာမှလည်းလို့ဆိုပြီးရင်ပုတ်ပြီးပြမနေနဲ့ဦးတပည့်ကြလားအဲ့ဒါကြောင့်တရားဓမ္မတို့ယုတ်တရားယုတ်တရားပဲမှတ်ထားဖို့ပုဂ္ဂိုလ်သတ္တဝါယန္တာပါရလားအဲ့ဒီတော့ခမည်းတော်ကယန္တာဖူးကျင်တာကလွန်နေတယ်ယန္တာနဲ့များတွေ့ရဘယ်လောက်များကောင်းတကယ်ကြယန္တာဖူးကျင်ဘူးလားဖူးကျင်တာပဲခမည်းတော်ယန္တာမပြုတ်သေးပါဘူးလား အဲကြောင့်ကြက်ကြက်ဟိဆိုင်ပြီးဆရာသမားပြောတာတွေမှားလို့ဟောဒါကတစ်ပြောနေတာဗာလားနှစ်နောက်မှလောက်ရမှာဗာလားဆိုတော့နှစ်ကြရလည်းမလုပ်ဖဲနေလည်းမဖြစ်ဘူးအဲ့ဒါနဲ့ပဲဆက်ပြီးဒီကလာဒုတိယမေကွန်မေးပြန်ပါလေယမကရေမင်းကယုတ်တရားလည်းရနာမဟုတ်ဘူးအဲဝိညာဉ်တရားလည်းရနာမဟုတ်ဘူးဆိုတော့မင်းမင်းမင်းမှတ်တာသဘောကျပြီယုတ်တရားတွေမှာရနာရှိသလားလို့ဆက်မေးပြန်တယ် ဘယ်နဲ့ဖြေပါရုပ်တရားကဘယ်ရှိမလဲဘုရားဘောတိရောရှိတယ်ယန္တာပဲရှိမလဲဝေဒနာထဲမှာယန္တာရှိသလားအဲကျုပ်ထဲမှာဗရမ ्या ရှိသလားရှိတယ်လို့ထင်တယ်လို့ထင်နေမှာဆိုလို့မေးရတာတိတ္တာထဲမှာစိန်ရွှေရှိတယ်လို့ထင်တယ်လို့ထင်နေမှာဆိုလို့ရုပ်ထဲမှာယန္တာရှိတယ်လို့ထင်နေမှာဆိုလို့ရုပ်တရားထဲမှာယန္တာရှိရလားဝေဒနာထဲမှာကောင်းပြီစိတ်ထဲမှာမရှိပါဘူး ဟောနှစ်ချက်ရှိပြီနော်ရုပ်တင်းနံပါတ်ကရုပ်ကိုညာနဲ့ခေါ်နိုင်သလားလို့မေးလိုက်နင့်နံပါတ်ကရုပ်တရားရမာယာနဲ့ရှိပါသလားလို့မေးလိုက်သဘောကျကောင်းပြီဒါဖြင့်သုံးနံပါတ်မေးပြန်ရှင်နန္ဒကတိရှင်သာရိပုတ္တရာကတက္ကရာကြီးဖြုတ်နေတာလို့မှတ်ကြစမ်းပါပရမကပြန်ပြောပါမယ်တရားဓမ္မတို့ရုပ်တရားကိုယန္တာဆိုမလားဆိုတော့တင့်နံပါတ်မေးခန္ဓာငါးပါးစလုံးမေးလိုက်ကြော နိဏမမေကရုပ်တရားတွေမာယန္တာရှိနေတယ်လို့မင်းယူသလားလို့မေးတယ်။တပည့်ကြအမေးပဲတစ်ခုရှိတာ။တစ်ခုရှိသွားပြီ။တင်းနံပါတ်ကဘာလဲရုပ်ကိုယန္တာဆိုမလား။နိဏမကရုပ်တရားတွေမာယန္တာရှိသလား။တပည့်ကြခင်ဗျားတို့ကလည်းဟိုထဲရှိတယ်ပြောပြောနေမှာ။ဟုတ်လား။ခင်ဗျားတို့ရှိတာလေဘုန်းကြီးကဒါပြောရှင်လို့ပြောတာမဟုတ်ဘူး။အော်လက်ပြာလေးထွက်ပြေးတယ်လို့ပြောချင်းပြောနေတာ ခင်ဗျားကအဲမှာအသက်ကလေးရှိတယ်ပြောနေတာဗျာလက်ပြာလေးထွက်သွားပြီတဲ့ဒီကကိုကျိုးနေပြီဆိုတော့ဒီထဲမှာအသက်ကလေးရှိနေတယ်ယူပစ်တာဒါကြောင့်ရှင်သာရိပုတ္တရာမေးရရှာတာမမေးပြန်ဘူးလားဒါဖြင့်ယုတ်တရားထဲမှာရဟန္တာရှိသလားလို့မေးလိုက်မရှိဘူးလို့ယမကလည်းဖြေတယ်ဒါရင်ပု္ပ္ပာမန်တစ်ခုပြီးတော့သုံးခုမေးလိုက်ဦးမယ်တဲ့ယမကရေ ရုပ်တရားထဲမှာယန္တာမရှိဘူးဆိုလို့ရှိရင်ပဲရုပ်မှတစ်ပါးကိုမင်းကယန္တာထူမလားရုပ်မှတစ်ပါးဆိုတော့ဘာမှမရှိဘူးဝေဒနာမှတစ်ပါးဆိုတော့ဘာရှိသေးလဲခန္ဓာငါးပါးတစ်ပါးယန္တာကိုရှိရတတိယမေကုံတော်သဘောကျရုပ်မှတစ်ပါးကိုယန္တာထူမလားလို့မေးလိုက်ပါလေအဲ့ဒါယမကဘယ်နဲ့ဖြေလဲခင်ဗျားတို့ကရုပ်မှတစ်ပါးကိုတခါကျွယ်ထူမလားဝေဒနာမှတစ်ပါးကိုတခါကျွယ်ဟုတ် မဆိုးနိုင်ဘူးသူစားကောင်းတောက်ကောင်းလဲဆိုတော့ဝေဒနာပဲစားမကောင်းတောက်မကောင်းဘူးဆိုတော့လည်းဝေဒနာပဲအသင့်အသင့်ရှိပါရဲ့ဆိုတာကိုအင်းဒါပဲရှိတာပဲတကားကျွတ်ပါရဲ့လားကောင်းပြီဒါဖြင့်တရားဓမ္မတို့သုံးနာမမေကုံကိုကျင့်납ပါလားယုံမှတစ်ပါးကိုယန္တာဆိုရမလားဝေဒနာမှတစ်ပါးကိုအဲသုံးဖြစ်သွားပြီဒါဖြင့်ယမကရေမင်းဟာမြဲမြဲမှတ်တာသူချီရသေးတာ ရှိရသေးလားဘလောက်ဖြစ်အောင်တနာတော်မူတယ်ဆိုတာတခါသက်တခါကျွယ်လို့အနံရေးကြည့်တယ်နော်တနာတော်မေးရှာဒါနဲ့ဆက်ပြီးမေးပြန်တယ်ဒိဋ္ဌိပြုတ်တယ်ပြောင်းဖြုတ်နေတယ်တက္ကရာရောသဒ္ဒရာရောဥစ္စေရာဖြုတ်နေတာနော်ဒါဖြင့်ကွာတဲ့ရုပ်ဝေဒနာပညာသင်္ခါရဆိုတဲ့ဒီငါးပါးပေါင်းထားတာကိုမင်းကရမ်းတာဆိုမလား မေးပြန်တယ်ဒါက၅ပါးပဲရှိတော့၅ပါးပဲဆိုတော့မဘယနာမဟုတ်ပါဘူးတော့၅ပါးပေါင်းဝေယံလိုက်ဆိုမလားဆိုပြန်လည်းဘယ်နဲ့ဆိုကြမလဲကောင်းပြီဘယ်နှချက်ရှိသွားဒါပြန်ကွာတဲ့မင်းနားရက်ပြအောင်တော့ငါမေးမယ်တဲ့ဒါပြန်ရုပ်လည်းမဟုတ်တာဝေဒနာလည်းမဟုတ်တာသင်ညာလည်းမဟုတ်တာခန္ဓာငါးပါးမဟုတ်တာကိုယန္တာဆိုမလားလို့မေးပြန် ဘယ်နှချက်ရှိကခန္ဓာ၅ပါးမဟုတ်တာကိုရမ်းတာဆိုမလားလို့မေးလိုက်ပြန်တော့သူဘယ်နှဖြေဒီလိုလည်းမဟုတ်ပါဘူးဗျာလို့ဖြေလိုက်တော့ဩဒိဋ္ဌိရှင်းပြီရှင်းပြီတရားဓမ္မရှင်းမလားအဲဒီမင်းကားကြဘယ်သူမေးတာပါလဲရှင်သာရိပုတ္တရာကမေးတာတော့ယမကကိုမေးနေတာသဘောပါအဲဒီလိုမေးပြီးတော့မှပြန်ဒါဖြင့်ကွာတဲ့ပြန်ချီပြီတရားဓမ္မတဲ့ မင်းပြောတဲ့စကားငါရှင်းစမ်းပါဦးရဟနာသေးလို့ရှိရင်ဘာမှမဖြစ်တော့ဘူးဘုရားဟောတော်မူတာငါသိပါရဲ့ရဟနာသေးရင်ဘာမှဖြစ်တော့ဘူးသေသည်ရမှန်းနဲ့ဘာမှမဖြစ်တော့ဘူးဆိုတော့မင်းဘယ်မလို့ပါရဟနာပြောစမ်းပါဦးဒီတန်ပါကြရဲ့ဒါဗျာတဲ့တပည့်တော်မသိခင်ကပြောတဲ့စကားပါဒိဋ္ဌိကိန်းနေတုန်းကပြောတဲ့စကားပါရိပ်မိမလားဘယ်တုန်းကပြောတဲ့စကားပါ ပြောရုံနဲ့လားသူ့မှာတော့ခင်းနေတာနော်ဘုန်းကြီးတွေကဓမ္မတွေကတော့ပြောရုံနဲ့ပြောလို့ရေးမကြည့်လာပါဘူးအထင်တော့မလိုက်ရှင်နဲ့သဘောပါဒါနဲ့ကဲသူဒိဋ္ဌိပြုတ်ပြီကွာသိပြီငါးချက်ဖြုတ်ချိုက်ရုပ်တရားကိုယန္တာဆိုမလားယုတ်ကြည်ပြောတဲ့ဖြင့်ဝေဒနာတင်ညာပါပြီတော့နော်ရုပ်တရားကိုယန္တာဆိုမလားလို့မေးတယ်ရုပ်ထဲမှာယန္တာရှိသလားလို့မေးလိုက်တယ် သဘောကျလားရုပ်တရားမှတခြားသောတရားကိုယန္တာဆိုမလားတို့မဟုတ်ရင်ခန္ဓာ၅ပါးအပေါင်းကိုယန္တာဆိုမလားမဆိုပါဘူးခန္ဓာ၅ပါးမှာတပါးသောတရားရဲ့လည်းရှိသေးရလားအဲ့ဒါယန္တာဆိုမလားလို့မေးပြန်ဆိုနိုင်ရဲ့ဒါဖြင့်ဒိဋ္ဌိကတ်နေသေးလားမကတ်တော့ဘူးတခါတည်းကာရီပြုတ်တော့သတ္တရာဥစေတာပြုတ်ထွက်သွားပြုတ်ဘူးလားဒိဋ္ဌိပြုတ်တဲ့အချိန်ကြားရမှာ gain ဝိပဿနာရှုရတော့ခိုင်းရှင်းစမ်းတကားကျွဲဒိဋ္ဌိပြုတ်ပြီးမှခိုင်းမှန်ပါဗျာဘယ်ချိန်ညမှခိုင်းမှလဲအဲဒိဋ္ဌိပြုတ်ပြီးတော့မှအခုပြောရတဲ့တက္ကရာရှိတဲ့သတ္တရာဥစေတတွေပြုတ်ပြီးတော့မှ gain မင်းမေးပြီကွာဆိုပြီးမင်းညာလက်ခန္ဓာလက်ကွာဆိုပြီးကြလားရုပ်တရားလေးဟာအိဋ္ဌာလားအိဋ္ဌာလားလို့မေးပြန်အိဋ္ဌာပါဗျာ အင်းဒီကြတော့ငကောရှုဘူးတော့ဖြေနိုင်တယ်ဒိဋ္ဌိမပြုတ်လို့လားဒုက္ခမြောင်ပါတော့တောက်ကဥစ္စေရပဲလဲသွားတယ်ရှုလို့မရှုဘူးလို့ဒီပုဂ္ဂိုလ်မဆိုကြနဲ့နော်အခုမေးလိုက်တော့ရှင်သာရိပုတ္တရာယုတ်တရားအိဋ္ဌာလားအိဋ္ဌာလားလို့မေးလိုက်တော့ तू ဘယ်နဲ့ဖြေဝေဒနာတရားအိဋ္ဌာလားအိဋ္ဌာလားလို့မေးလိုက်ပြန်တော့အိဋ္ဌာလို့အကုန်ဖြေတယ်ဒီကသူလို့ဘူးနေတယ်ဆိုတော့ဥစ္စာမသိကြဘူးလားကောင်းပြီကွာအဲ့ဒီအိဋ္ဌာဖြစ်တဲ့တရားကို ရုပ်တရားတွေကအနိစ္စလို့မင်းဖြေတာလည်းကျင်းတာပဲအဲ့ဒီအနိစ္စဖြစ်တဲ့တရားဒုက္ခလို့ဆိုမလားဒုက္ခလို့ဆိုမလားလို့မေးပြန်ဘယ်လိုဖြေပါလဲဒုက္ခလို့ပဲဖြေပြန်တော့သူလှုပ်ခုတယ်ဆိုတာသိကြတယ်မသိကြဘူးလားဒါဒီအနိစ္စဒုက္ခဖြစ်တဲ့တရားကွာတဲ့ဖောက်ပြန်တဲ့သဘောရှိသောကြောင့်ဟုတ်လားငါကောငါငါဥစ္စာလို့ဆိုနိုင်ရလားမဆိုနိုင်ဘူးလို့သူဒီလို ဒိဋ္ဌိခွာပြီးတော့မှဒီတရားဟောလိုက်မခန္ဓာလည်းညာဆိုင်ပြီးဒီတိုင်းလို့လောက်လိုက်တော့ဒီမေးတွေလည်းကုံပါရောသူသောတာပန်တည်တပည့်ကြနေတာဒုက္ခအနတ္တတွေမေးလိုက်တဲ့အခါကျတော့တဏမာနဒိဋ္ဌိကဆံရတွေပြုတ်မတော်ဘူးလားအဲဒီမှာသူသောတာပန်တည်တော့မှသောတာပန်တည်မှန်းနဲ့ရှင်သာရိပုတ္တရာတည်သူ့ဟာသူလည်းတည်နေကမဝေမကရာဖုံမင်းနဲ့ဖုတ်ပြန်ချီမလို့မင်းငကိုယ်တော့က ရဟနာသေးလို့ရှိရင်ဘုရားဟောတော်မူတာငါသိပါရဲ့ရဟနာသေးလို့ရှိရင်ဖြင့်ဘာမှမဖြစ်တော့ဘူးသေပြီးရှားမယ်နဲ့ဘာမှမဖြစ်တော့ဘူးဆိုတာမင်းအဲ့ဒါအခုဘယ်လိုစဉ်းစားမိတယ်လဲမေးတာဒီဘောဒိဋ္ဌိနဲ့သူထင်နေတာမဟုတ်လားအဲအခုတော့ဖြင့်ဗျာတဲ့တပည့်တော်အရှင်ဘုရားကြီးဟူသောအမိဘသမင်းညာတကတဲ့ကျေးဇူးများတဲ့ကဲတင်တဲ့ပုဂ္ဂိုလ်ရည်တူတယောက်ကကဲတင်သောကြောင့် တပည့်တော်အဲ့ဒါမသိခင်တော့ကဒိဋ္ဌိမဖွာခင်ကပြောတာပါဗျာသိချဟောလာသဘောကျဒိဋ္ဌိမခွာခင်တော့ကအခုတော့ရှင်ဘုရားကြီးဟူသောဒိဋ္ဌိခွာပြီးမှအနိစ္စဒုက္ခအနတ္တကိုရှင်ဘုရားရှုခိုင်းတဲ့မေးတဲ့အတိုင်းတပည့်တော်ဉာဏ်နဲ့ခန္ဓာရှုလိုက်တဲ့အခုတော့ဖြင့်တရားဓုဆိုတဲ့သောတာပန်တည်တဲ့တွေ့တဲ့ယန္တာမရှိပါဘူးဗျာဆိုတာ तू သေချာဖြေတာမှန်ပါဗျာသဘောကျပါ အဲ့တော့ဒကာရမတို့နိုင်ရသိသွားတယ်။နဲ့ပြန်ပြတော့ကိုသူရံပြီးသောတာပန်တည်ပြီမို့လားကု။နေရဒုက္ခနဲ့ကသုံးရလှည့်မဲလိုက်တော့ခန္ဓာညာဆဲလိုက်တဲ့တွေ့သောတာပန်တည်သွားပြီ။သောတာပန်တည်ပြီးတော့မှသူ့ကိုပဲဖုံမိတဲ့ဖို့ပြန်ရှိတဲ့လို့လာအောင်မယ်။မင်းသောတာပန်တည်ပြီဆိုတော့ရှင်အနန္ဒာကအဒီရှင်သာရိပုတ္တရာသိတယ်သူကသူလည်းသိ။နဲ့ပြန်ကြလာတော့သူကမေးလို့မယ်။ ဲမင်းကိုကွာတပါးသောပုဂ္ဂိုလ်ယန္နာသေးဘယ်သွားတုံးဆိုတော့မင်းဖြေစမ်းမအောင်ဆိုချီဦးမှာသူ့ကိုသဘောကျအဲ့ဒါကအခုဆက်လို့တခါကျွဲနိုင်မရှိတော့ဘူးကဲလက်ဖြင့်နှစကြသို့